တိတုဩဝါဒစာခန်းကြီး3အငယ်1မှ9လူတို့သည် အထွတ်မြတ်အာနာစေ၏အုပ်ဆိုးခြင်းကိုဝန်ခံစေခြင်းဟံ၎င်းမိ၏စကားကို နားထောင်စေခြင်းဟံ၎င်းကောင်းသောအမှုအမျိုးမျိုးတို့ကို ပြု၍အသင့်ဖြစ်စေခြင်းက၎င်းအဘဲသူကိုမျှမကဲ့ရဲ့ရန်တွေ့ခြင်းကိုမပြု ဖြင်းညင်းသောသဘောရှိ ခတ်သိမ်းသောသူတို့၌အလွန်နုညံ့တိမ်မွေ့စွာ ပြုစေခြင်းဟံ၎င်းတတိပေးလောအကြောင်းမူကားအထက်ကငါတို့သည်ပညာမဲ့သောသူ နားမထောင်သောသူမှားယွင်းသောသူ အထူးထူးပြားပြားသောတတ်မဲ့ခြင်းကာမဂုဏ်ခံစားခြင်းအမှုတို့ကို ဆောင်ရွက်သောသူမနာလိုခြင်းညူဆူခြင်းကျင်လေသောသူဆက်ဆုပ်ရွှင်ရှာပွေသောသူ အချင်းချင်းမုန်းသောသူဖြစ်ကြ၏ ငါတို့ကိုကယ်တင်တော်မူသောအရှင်ဘုရားသခင်၏စေနာတော်နှင့် လူတို့ကိုချစ်တော်မူသောမေတ္တာတော်သည် ပေါ်ထွန်းသောအခါငါတို့ကျင့်သောဖြောက်မှတ်ခြင်းအကျင့်အားဖြင့်မဟုတ်ဘဲမိမိတနာချင်းဂုဏတော်နှင့်ညီဒုတိယမွေးခြင်းနှင့်ဆိုင်သောဆေးကြောခြင်းအားဖြင့်၎င်းတန်ရှင်သောဝိညာဉ်တော်၏အသစ်ပြုပြင်ခြင်းအားဖြင့်၎င်းငါတို့ကိုကယ်တင်တော်မူ၏ငါတို့ကိုကယ်တင်သော အရှင်ယေရှုခရစ်အားဖြင့်ငါတို့အပေါ်သို့ထိုဝိညာဉ်တော်ကိုကြွယ်ဝစွာ သွန်းလောင်းတော်မူ၏အကြောင်းမူကားငါတို့သည်ဘုရားသခင်၏ယေရှုတော်အားဖြင့်ဖြောက်မတ်ရာသို့ရောက်၍သာဝရအသက်ကိုမျော်လင့်သည်နှင့်အညီအမွေခံဖြစ်ကြမည်အကြောင်းဒီအငယ်၈မှ၁ဤစကားသည်တစ္ဆာစကားဖြစ်၏ဘုရားသခင်ကိုယုံကြည်သောသူတို့သည်ကောင်းသောအကျင့်တို့ကိုအမြဲကျင့်အံ့သောငှာတတိပြုအပ်ကြမည်အကြောင်းသင်သည်ဤအရာများကိုစ조사၍ဟောပြောစေခြင်းငှာငါအလိုရှိ၏ ထိုအကျင့်တို့သည်ကောင်းသည်သာမက၊လူတို့၏အကျိုးကို ပြုစုတတ်သောအကျင့်ဖြစ်ကြ၏။မိုက်မဲသော ပုစ္ဆာအမေးတို့ကို၎င်း၊ဆွေစဉ်မျိုးဆက်စာရင်းတို့ကို၎င်း၊ပညတ်တရားကြောင့်ရန်တွေ့ခြင်း၊တိုက်လှန်ခြင်းတို့ကို၎င်းရှောင်လော့။အကြောင်းမူကား၊ထိုအရာတို့သည် အကျိုးမရှိ၊အချည်းနှီးသက်သက်ဖြစ်ကြ၏။သင်းခွဲသောသူကိုနှစ်ကြိမ်မြောက်အောင် ဆုံးမပြီးမှပယ်ရှားနှင်ထုတ်လော့ ထိုသို့သောသူသည်ကိုယ်အပြစ်ကိုသိလျက်ပင် အပြစ်ပြု၍မှောက်လှန်သောစိတ်ရှိသောသူဖြစ်သတည်း။12အာတေမသော်၎င်း၊တုခိတ်သော်၎င်း၊သင့်ဆီသို့ငါစေလွှတ်သောအခါ၊နိကောပလိမြို့တိုင်အောင်ငါ့ထံသို့လာခြင်းငှါကြိုးစားလော့။ဆောင်းကာလပတ်လုံးထိုမြို့၌ငါနေမည်ဟု အကြံရှိ၏။13ကျမ်းဆရာဇေနနှင့်အာပေါလု၌ အဘယ်အရာမျှမလိုစေခြင်းငှါကြိုးစား၍လမ်း၌ပို့လော့ငါတို့ဤလူများသည်လည်းအတိမဲ့သောသူမဖြစ်ကိုသုံးเสียဖို့ရှိရမည်အကြောင်းကောင်းသောအကျင့်တို့ကို အမြဲကျင့်အံ့သောငါတင်ကြစေငါထံမှရှိသောသူအပေါင်းတို့သည်တင့်ကိုနှုတ်ဆက်ကြ၏ယုံကြည်ခြင်းနှင့်တကွငါတို့ကိုချစ်သောသူများကိုနှုတ်ဆက်လောတင်တို့အပေါင်း၌ကျေးဇူးတော်ရှိစေတည်း အာမင်တိတုဩဝါဒစာဖြစ်၏